ဒီလိုတဲ့အာဇီယာတော်ဘုရားကြီးဟောပါတော့နာရတဲ့အစ်ကြောက်ပါလေ။ဒါဆရာတော်ဘုရားဟောပါတာဒီနာတော်ဘုရား။ဘယ်နိုင်ရှိတစ်ချက်ဟုတ်ကဲ့ဘယ်နိုင်ရှိတစ်ချက်ပဲတစ်ချက်ပဲနားသိတော့ဘယ်လိုနားလဲတော့ကြာတော့ရောင်းနေ ဒီလိုတေငါတို့ဆရာတော်များကိုကြားနေကြရအောင်လားအောင်ကြီးရအောင်ဒီကနေ့ဟောတရားဆောင်ဖို့ကတော့ပထမဇောင်းမုံလာရင်နေ့ဟောဖို့ရလို့သိထားပါတယ် အဲဒီတော့ဆောင်ဖို့လူကျင်တဲ့ပုဂ္ဂိုလ်တွေကတော်တော်စောစောကတည်းကသူတို့လျှောက်ထားတာနဲ့အဲဒီဆောင်ဖို့ပြီးပေးထားပါတယ်အဲဒီတော့ကဓမ္မဒါနာပြုရှင်များဆိုပြီးတော့သူပေါ်ပြထားတဲ့ဥနာနီမာသိတိရေဦးမြို့ပါဠိဝိဇ္ဇာဒနာရိပ်သာသူကရွက်ရည်တစ်ထောင်နဲ့ ဥသအောင်သတန်သာအောင်ဆုံးမူရအောင်ဆုံးပုံနှိပ်တဲ့189 32လမ်းအဲဒီကရွေးရည်သောရွေးရည်2000မှာပဲအဲဒီလာပြီနေ့ဇာဝန်လာပြီနေ့ဟောဖို့ပါပဲဒါပေမဲ့လို့ဇာဝန်လာပြီနေ့မှာနိအာ ။နောက်ပုလို့ဆရာတော်ရဲ့စေတော်သူတော်ဘွဲကိုအင်းင်းပြုပြီးတော့အဲသူတော်ဘွဲအတွက်ပြင်လို့ဘုန်းကြီးကသွားနေရတယ်အဲဒီနေရာတရားမဟောနိုင်ဘူးကိုရောက်နေ။ဒါကြောင့်သူတို့ကလည်းသံဃာရဲ့တည်သူသားပြီးတာဖြစ်တော့နီးနီးကပ်ကဟောမှာပဲလို့ အဲလိုရည်ရပြီးတော့အခုနိဗ္ဗာန်လည်းဇဝဲနေ့နရောလာပြည့်မတိုင်ခင်ခနေ့14ရက်ပုံသိနေတလားတလားနီးနီးနောက်ကြတော့အဲဒါဟောဝရအစီအစဉ်လုပ်ထားပါတယ်အဲဒီလိုလုပ်ထားတော့နိဗ္ဗာန်လည်းပူဇော်ဝဲဆိုတော့2000လောက်နေတော့နည်းနေဒါကြောင့်နောက်ထပ်လည်းဘယ်လိုပြုခြင်းပါလဲဆိုလို့ တန်းနိုင်များသူဝဲရဘုန်းကြီးပြင်ပြပြီးတော့ပေးလိုက်ပါတယ်ပထမက2000ဆိုလို့ရှိရင်နောက်ထပ်လည်း2000လို့4000လို့ဆိုရင်တော့ပါပြီလို့ပေးလိုက်ပါတယ်ဒါပေမဲ့လို့ဆိုတော့နောက်ထပ်က2000မကပါဘူးလို့အားလုံးဒီက1000 2000 3000သုံးတာနဲ့နှစ်ဆောင်ရတော့ငါးတော့နေပြီ 6000 6000အောင်6000ပဲဟို4000 4000နဲ့2000နဲ့6000သူတို့ကနောက်ထပ်6000ရရတာတော်ပါပဲမိသက်တွေလည်းများလာတယ်အဲတော့စောစောတိုင်းကအဲ့ဒါတွေဝေးရပုံသွားပြီဒါနဲ့ဟိုဟာဆက်ပြီးတော့ဝေးရအဲ့ဒီမှာမူလနေတော်လာပြီနေ့ပထမဟာနေတော်လာပြီနေ့ဒါလေးကိုဒီတင်ကဒီရေးတာညာတော်များတော့ 31ကြိမ်မြောက်မြစ်ပတ်လေပူဇော်ဝဲနေလို့ပြအောင်ပြင်ပြီးတော့ရေးသမှာအောင်တော့အရှင်တွေပဲဖြစ်နေတယ်လည်းရေးထည့်တာရှိတော့အတူတူပါပဲအဲ့ဒါခုနောက်ထပ်ရိတ်တာနဲ့နောက်ထပ်ရိတ်တာလည်းဒီစာထဲပါပဲတိုင်းနေတာတော့သူပြောနေလို့မလိုပါဘူးအဲဒီရေဦးဆိုင်ရာကပုဂ္ဂိုလ်တွေပါပဲ ဒီကနေ့တော့ခုနကဣဒဒါနာဖွင့်ပွဲတွေတိုးတက်ပုံတွေစသည်ဖြင့်ပြောပြနေတာလည်းတော့ချင်းကုန်သွားပြီ။ဒါကြောင့်ဘုန်းကြီးကဒီကနေ့နိုင်ဝဲတော့ဟောမယ်လို့မှန်းထားပါတယ်။နေ့စဉ်ကလာရင်းနေကြတော့မှဆက်ပြီးဒီတရားဟောရမယ်။ဒါပေမဲ့ဒါနေတဲ့ပုဂ္ဂိုလ်ဆက်လာကြပါမယ်။ဒီနေ့တော့ တူကျုံနဲ့ဟောရမှာပဲနိဗ္ဗာန်လေပူဇော်ဝဲလုပ်တဲ့အခါကာလမှာသတ်ဆိုင်ရာညာတော်ရိတွေကရောဓမ္မရိတွေကရောတတ်နိုင်တယ်မြတ်လာရောက်ကြတယ်လာရောက်ရင်လည်းမကဘူးဒီအတွင်းမှာ များသောပုဂ္ဂိုလ်တွေအတွက်လိုအပ်တဲ့ဘက်ကနေပြီးတော့ထောက်ပံ့နိုင်အောင်အားပေးနိုင်အောင်လို့လူသားနေတဲ့ပြည့်လိုပါပဲစားကြသောဆရာတွေရောနဝကာမဝိထုငွေတွေရောတော်များပါတယ်။ဘုန်းကြီးကတော့ဘုန်းကြီးလည်းဒီနေ့အတွက်ကတာဝန်ယူထားပါတယ်။အဲသူတို့လူသားပြည့်စုံရင်လည်းပြည့်စုံမပြည့်စုံရင်လည်းဘုန်းကြီးစောစောကထူထားတာလည်းရှိပါတယ်။ဒါကဓမ္မတွေဗမာပြည်ကလည်းမဟုတ်ပါဘူး။ များကလူတော်လာတယ်ရှိပါတယ်။အဲဒါတွေနဲ့ဒီနေ့မနေ့ကလည်းနေ့ကလည်းဆင်းပြေးရတယ်။နောက်ပြီးတော့နေ့စဉ်ကလည်းသံဃာတွေပရိသတ်တွေသူတွေနေကြတယ်လည်းတွေ့ရအောင်ပါပါပဲ။အဲဒီဒီနေ့ဟောရတာတော့ရင်ကစဉ်ခဏခဏဟောနေတဲ့တရားပါ ဟောနေရတရားပင်မယ်လို့အခုတော့မြစ်ပါလေဘုံမှာလာရောက်တဲ့ပုဂ္ဂိုလ်တွေကတော့ရရနေနေကသုံးနေတော့ဒီတရားကိုကြားနာပြီးတဲ့ပုဂ္ဂိုလ်ရှိရှိတော်ရရှိမှာပဲမရှိတာလည်းဒီလိုလည်းရှိပါလိမ့်မယ်အဲဒါကြောင့်ဒီတရားလည်းဒီနေ့အကျဉ်းချုပ်ခေါ်ရမယ်ဝိပဿနာဝိပဿနာမှာသာဝိသာသုံးနဲ့ဖြင့်သာ ဒါနှလုံးပြောင်းဆဲရတော့ဘုံနဲ့ရဘာလို့လိုးသွားတယ်မသိတော့ဥပဒေကအောင်းကမှန်လားမသိတော့အောင်းကမှန်အဲပြင်မှာဝိပဿနာရှင်ဝိပဿနာမဟုတ်ဝိပဿနာကသာနှလုံးချင်းဖြစ်ရအင်းဒါနှလုံးရဲ့ရှင်ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိရဖြစ်တဲ့နည်းဒါကြောင့်လည်းများပါလိမ့်မယ်တရားပြရတော့ကဲပဲပဲဒါလေးဆိုရမယ် ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိဖြစ်ဖြစ်သနည်းသုံးခေါက်ဆိုရမယ် ပဿနာရှုတယ်ဆိုတော့ဘယ်ဟာရှုရမလဲဆိုတော့နားလည်ဖို့ကရေးကြည့်တာပေါ့ဒါကြောင့်ဒါလေးကိုဘုန်းကြီးဆောင်ဖို့ဖြစ်နေဟောပြထားပါလေကြားပါပြီခုမှမဟုတ်ပါဘူးဒါကဘာဥပဒနာရှင်ကြီးကြားစပြီးတော့ဒီကလေးကဥပဒနာရှင်ကြီးကြားစာအုပ်ကြိုက်တော့ကြားလာပါပြီအဲဒီစာအုပ်ထဲမှာပါပါအဲဒီကအဲဒီကဟောခဲ့ပြီးတဲ့တရားပါပဲ ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိပြီးတော့ဖြစ်တယ်လဲဘယ်လိုဟာရှိရလဲတချို့ကသာဝေကျမ်းကဘုဒ္ဓနဲ့ပြည့်စုံတယ်လို့ဝိပဿနာဉာဏ်ဆိုတာဟာရှုအောင်ရှင်ကြီးပဲတိတိကျကျတော့သူမဟောဘူးအဲရုပ်ရုပ်အိစ္ဆဒုက္ခအနတ္တနာမိစ္ဆဒုက္ခအနတ္တစသည်ဖြင့်ဒီလိုသာဝေကျမ်းကလည်းဟောနေတာလည်းရှိပါတယ်အဲဒါတွေကတော့ဝိပဿနာဉာဏ်ရှိလို့မဆိုးနိုင်ပါဘူးဒီကျူးစဉ်းစားပြီးတော့ယူရတဲ့ဥစ္စာကိုယ်ရင်သိတာမဟုတ်ဘူး အဲ့ဒါလည်းနားလည်အောင်လို့ဥပဒနာဉာဏ်ဆိုတာပဲအရှိဖြစ်သည်နည်းလို့မေးခွန်းတက်ပြီးတော့ဆွဲလန်းနိုင်ရာငါခန္ဓာမှန်စွာရှိဖြစ်သည်လို့ပြောဖြေတာဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးကိုအမှန်တည်းရှိပြီးဖြစ်ပါတယ်လို့ဖြေထားတယ်ဒါသူတို့လေးနဲ့အမှန်ပြည့်စုံပါတယ်အဲဆွဲရမယ်ဆွဲလန်းနိုင်ရာငါခန္ဓာမှန်စွာရှိဖြစ်သည် ရှင်မာကုဋ္ဌိကဆိုတဲ့ညာနာမထေကမေးလို့ရှင်သာရိပုတ္တရာကရှင်းပြပေါ်ပြလာတဲ့ဥစ္စာပါပဲအဲဒီရှင်သာရိပုတ္တရာကဒီလိုပေါ်ပြရှင်းပြတာလည်းသူစိတ်ကြီးနဲ့သူမဟုတ်ပါဘူးဘုရားဟောတဲ့တရားအတိုင်းဘုရားအလောင်းတော်ဘဝကဘုရားဖြစ်အောင်အာထုစင်ကအာထုလာကုန်ကိုဟောပြလာပါပဲ အဲ့ဒါဒီလာဝတာဟူသောကုသိကဘိက္ခုနာသင်္စုပါဒနဲ့ခန္ဓာနိစ္စရာဒုက္ခတော့ရောဂါတော့ပြေရလားအနာဂတ်သောယောနိသောမသိကတာပါလို့အဲဒီလိုခြေထားပါပဲသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်နောက်သုဒ္ဓနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တို့ပါပါတယ်သုဒ္ဓနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဥပါဒနဲ့ခန္ဓာ၅ပါးတို့ကိုတဲ့အိစ္ဆဒုက္ခအနတ္တရောဂခန္ဓာသာနာစသည်ဖြင့်အနတ္တတရားနာသောယောနိသော သင်သောမင်္ဂလာအကြောင်းအချင်းမသိကြတာပါလုံးပြန်ပြီတဲ့ဒါကအနိစ္စဒုက္ခအနတ္တအပြင်သိဖို့တွေ့ကြုပ်ပါပဲဘုရားကောင်းတော်ဘုရားပြောင်းရှုမြင်ခါကာလတုန်းကတော့ဥပါဒณะခန္ဓာ၅ပါးရဲ့ဖြစ်ဖြစ်ကိုရှုတယ်လို့ဒီလိုမြတ်စွာဘုရားကိုယ်တိုင်ဟောတာပါပဲ။ တရားဖြစ်ခါနေဒါလည်းခွန်ကြီးကဒီမှာတော့ခဏခဏဟောနေတာမို့ဒီအပုဂ္ဂိုလ်ရဲ့ကြားဘူးပြီးဘူးနေမှာပါဆိုတော့ဒီမကြားဘူးတည်းကပါဠိနဲ့ပြိဿများတယ်မှာတော့မြတ်စွာဘုရားတရားဖြစ်ခါနေညမှာညဥပါရကတရားဖြစ်နေနေရာရောက်ပြီးတော့ဒီကကြားခဲ့တဲ့ဘိညာဉ်အညာဇာဇာဘိညာဉ်ဇာဇာကြီးသွားခြင်းဘိညာဉ်တွေလည်းရပြီးတော့ ဥပ္ပင်နိဝါဒရှင်းအောင်ဘဝတွေအကုန်သိတာဟောရှင်းရဘယ်ဘဝဖြစ်ခဲ့တယ်အဲ့ဒီရှင်ကဘယ်ဘဝဖြစ်ခဲ့အဲ့ဒီရှင်ကဘယ်ဘဝဖြစ်ခဲ့တယ်ဘုရားဖြစ်ပါလဲလားဘယ်ဘဝဖြစ်ခဲ့တယ်အကုန်လုံးသိတာရှင်းအောင်ဘဝတွေအကုန်လုံးသိကိုယ့်အတွက်သာမဟုတ်သူများတွေလည်းပဲတဘွားပြီးတဘွားဆရာဆရာနေပြီးဖြစ်လာခဲ့တဲ့ဘွားတွေဒီလိုဘုရားတော်ကပြီးတာပုဂ္ဂိုလ်မျိုးပါကတကောင်ရကြတော့ဒေဝစကုဘိညာဉ်နဲ့နင်းနေတဲ့လောကကြီးမှာမိမိအနိဗ္ဗာန်ရော ဒီတကဘာလဲတခါနာလဲနေမဟုတ်ဘူးအဲလောကဘယ်ဘယ်ရတာမဆိုခါလဲမိမိနဲ့ဆင်ခြင်ကြည့်လိုက်လို့ရှိရင်အကုန်လုံးမြင်ရတာကိုအဲဒီဘဝတွေကအဲဒီဖြစ်အဲဒီဌာနတွေကပုဂ္ဂိုလ်တွေကနောက်ဆုံးသေးတယ်ပြီးတော့ဘဝပြည့်ဖြစ်တာတွေတွေ့ရတာကိုအဲသေးတယ်ပြီးတော့အကုသိုလ်ရှိတဲ့ပုဂ္ဂိုလ်တွေအပေလေးပါးရောက်ပြီးတော့ဒုက္ခရောက်ပြီးဒီကနေ့တွေ့ရတယ် သူရရှိတဲ့ပုဂ္ဂိုလ်ရဲ့လူဘဝနာဘဝဓမ္မဘဝတွေရောက်ချမ်းသာတဲ့တွေ့ရတယ်။အဲဒါတွေတွေ့ရတယ်။အဲဒီလိုတွေ့ရတော့လည်းဖြစ်ရပြရဘဝမှာကိုရနာပြရတယ်လည်းရှိတာပဲ။အဲဒါတွေကိုမြင်ရတွေ့ရတော့อืมဘဝတိရှင်းနေလို့ရှိရင်အိုနာသိခြင်းညာလည်းရှိနေတာပဲဆိုတာကိုသဘောပေါက်ပါတယ်။နောက်ဘုရားသမုပ္ပါဒ်ရနဲ့ဆင်ရင်တော့အဲ့ဒီဟာတွေပါပဲ။

တွေ့ရတယ်အဲ့ဒါတွေကိုစွဲပြီးတော့ဒါဥပါဒံရှိလို့စွဲလာတယ်အဲ့ဒါစွဲပြီးတော့နောက်ဆုံးသုတိစိတ်ကဆုံးသွားရင်သေးတာပဲအဲ့ဒီစွဲနေတဲ့ဥပါဒံရှိတဲ့အတွက်ကြောင့်အဲ့ဒီအာယုံအာယုံပြုပြီးတော့စိတ်တွေကလေးဖြစ်တာကိုဘဝတိဌာနမှာစိတ်တွေကလေးဖြစ်တယ်အဲစိတ်တွေကလေးဖြစ်ပြီးတော့နောက်လည်းအဲ့ဒီစိတ်တွေထက်ခါတာဖြစ်နောက်မြင်ကြကြားကြရရှိတဲ့ကမြင်တဲ့စိတ်ကြားတဲ့စိတ်စသည်တွေဖြစ်တာပေါ့အစုံပေါ့အဲ့ဒါ အဲ့ဒီဘဝမှာတသက်လုံးတည်ပြီးတော့နောက်ဆုံးကြလို့ရှိရင်အိုရပေရဒါတွေဖြစ်ရတာဘူးအဲတော့ဥပါဒာနဲ့ဆွဲနေလို့ရှိရင်ဘဝကြီးဖြစ်ပြီးတော့အိုရပေရတယ်ဥပါဒာမဆွဲလာမှဘဝကြီးမဖြစ်မဖြစ်မှာဘဝကြီးမဖြစ်မှာမအိုရမနာမပေရမှာဆင်းရဲကင်းမှာဆိုတာသဘောပေါက်ပြီးတော့အဲဒီဥပါဒာဆွဲလာမှုမဖြစ်ရအောင်လို့ ဥပါဒနဲ့ခန္ဓာခေါ်တဲ့ယုံနာတွေကိုမှန်တယ်ပြောဘုရားလုံးကရှိပါတယ်ဥပါဒနဲ့ခန္ဓာဆိုတာဆွဲလန်းတဲ့ဥပါဒဖြစ်ချင်းအာရုံအကြောင်းတွေပါပဲအဲ့ဒါအဲ့ဒီယုံနာနေရှိနေလို့အဲ့ဒီယုံနာတွေကိုမြဲတယ်ချမ်းသာတယ်ပုဂ္ဂိုလ်သားတာနဲ့ဆွဲလန်းနေတာအဲ့ဒီလိုဆွဲလန်းတဲ့ဥပါဒမဖြစ်အောင်လို့အဲ့ဒီယုံနာခန္ဓာတွေရဲ့အဖြစ်အပျက်ကိုသိအောင်ရှိရတာကိုဖြစ်ဖြစ်သိအောင်ရှိတယ်ဆိုတာဖြစ်ပေါ်နေတော့ ဖြစ်ပွားနေလို့ရှိမှဒီလိုမဟုတ်ဘဲနဲ့ဆရာကပါတဲ့အတိုင်းဒါကယုတ်ဒါကနာစသည်ဖြင့်ဒီလိုသိယုံနေတော့ဖြစ်ဖြစ်တကယ်မသိပါဘူးဖြစ်တဲ့တကယ်သိတာကပေါ်ပဲပေါ်ပဲရှိမှအဲပေါ်ပဲပေါ်ပဲဆိုတာကလည်းသုတ္တန်နည်းရပါဘူးဒီမှာနည်းရတာတော့ပေါ်ပြီးသာသာပါပဲပေါ်ပြီးသာသာမြင်ပြီးသာသာကြားပြီးသာသာနားပြီးသာသာအဲသုတ္တန်မှာလည်းမလို့ကြောက်ဘူးတော့သုတ်မှာတော့အဲဒီလိုခေါ်တော့ရှိပါတယ်အဲမြင်ပြီးပြီးနဲ့မရှိမသိလို့ရှိရင်ကိလေသာဖြစ်တဲ့အကြောင်း

ဟောပါတယ်အဲဒါဆွဲလန်းနိုင်ရငါခန္ဓာမှန်စွာရှိဖြစ်ပြီးဆွဲလန်းနိုင်တဲ့ယုံနာခန္ဓာတွေကိုအမှန်တိုင်းရှုပြီးတော့ဝိပဿနာဉာဏ်ဖြစ်ပြီးတဲ့အဲဒါဘယ်လိုလုပ်ဆိုရင်ဒီမှာတရားထုတ်နေတဲ့ပုဂ္ဂိုလ်ရောရှင်းကြီးရဲ့မြင်တိုင်းမြင်တိုင်းဥပါဒณะခန္ဓာတွေကြားနေတာပဲမြင်တဲ့ခိုက်တာမှာမျက်စိယုတ်လည်းပဲရှိလို့မြင်တာပဲမျက်စိယုတ်ရှိရင်ဘယ်မြင်မလဲမြင်ရတဲ့အရှင်းယုတ်လည်းရှိတာပဲရှင်းမရှိပဲနဲ့ဘယ်မြင်မလဲ အဲမြင်သိတဲ့စိတ်ဝิญဉာဏ်နဲ့ရှိတာပဲအဲဒီသုံးသုံးမျိုးတည်းကမျက်စိနဲ့အဆင်းကယုတ်ခန္ဓာမြင်သိတာကနာခန္ဓာရှင်းပြပါလို့ခန္ဓာနှစ်မျိုးပါဒါပေမဲ့လို့မြင်သိရဲဆိုရင်နာခန္ဓာကတခုတည်းမဟုတ်ဘူးမြင်သိတဲ့မြင်သိတဲ့ဝေဒနာဆိုတဲ့အဲခံစားမှုလည်းပါလာပဲဒါဝေဒနာခန္ဓာပညာဆိုတဲ့မှတ်သားမှုလည်းပါလာပဲပညာခန္ဓာမြင်သိမှုပြီးအောင်လို့ ကြောင်းကြဆိုင်ပြီးအားပေးတဲ့သင်္ခါရခန္ဓာပဲပါလာပဲမြင်ပြီးတဲ့ဝိညာဉ်ကလည်းပါလာတယ်အလုံးမြင်ပြီးတိုင်းမြင်ပြီးတိုင်းခန္ဓာနာခန္ဓာ၄ပါးပဲထို့သူကြားပြီးနာပြီးစားပြီးတွေ့ထိပြီးစိတ်ကူးစမ်းကြံပြီးပြီးပါပြီးပြီးပြီးခန္ဓာနာခန္ဓာ၄ပါးကြီးရဲ့ပါနေတော့မျက်စိနဲ့ဆင်းကရုပ်ခန္ဓာမြင်ပြီးတာကနာခန္ဓာ၄ပါးဆိုခန္ဓာ၅ပါးပဲအဲဆွဲလာနိုင်တာ၅ခန္ဓာဥပါဒာနဲ့ခန္ဓာဆိုတာ၅ပါးတော့တရား အဲ့ဒါမှန်သာရှိပါလေအခုဒီမှာဝိပဿနာရှင်းတာလေဒါရရှိနေတာသူ့သဘောပေါက်လို့ဥစ္စာอืมသူကသဘောမကျလို့အပြစ်ပြောတာတော့ရှိသေးတယ်ဒါသူပြောတယ်ပဲပြောတဲ့ပုဂ္ဂိုလ်လည်းသူအပြစ်ရှိမှာပဲသူပြစ်ပြောတာတွေကိုယုံကြည်နားလည်ပြီးလိုက်နာနေတဲ့ပုဂ္ဂိုလ်လည်းဝိပဿနာဝေးဖို့ပဲအကျိုးမဲ့ဖြစ်ဖို့ပဲอืมတော်တော်များများကြတာလေသူကအဲ့ဒါတွေနားလည်တော့ခွန်ကြီးကခဏခဏဟောနေတယ်သွေလာငရငါခန္ဓာမှာရရှိဖြစ်တဲ့ဒီ

ပေါ်တိုင်းမရှိယုံနာလူဆွဲမှုဝင်ရောက်ပြီတဲ့ဆွေရမယ်ပေါ်တိုင်းမရှိဘူးယုံနာလူဆွဲမှုဝင်ရောက်ပြီ တွေးကြည့်ပြီးပေါ်တဲ့အခါစားစားပြီးတာလည်းရှိစားပြီးမှုပေါ်တဲ့အခါတွေးကြည့်ပြီးပေါ်တဲ့အခါကြံစဉ်းစားပြီးမှုပေါ်တဲ့အခါပေါ်တိုင်းပေါ်တိုင်းဟာယုံနာနှစ်ပါးကြီးရဲ့ပဲအဲ့ဒီယုံနာနေမရှိမှလို့ရှိရင်တော့ဆွဲမှုဝင်ရောက်တယ်အဲ့လိုဆွဲတယ်ဆိုလို့ရှိရင်အဲ့ဒါလေးပေါ်တော့မြဲတယ်ကောင်းတယ်ငါကောင်နဲ့တကယ်ရှင်းတာပြီးဆွဲအောင်မြဲတယ်ကောင်းတယ် ခြင်းကသည်ကောင်းတဲ့နေငါကောင်နေရခြင်းရှင်နေဆိုတာအထူးစားမဟုတ်ပါဘူး တရားမရှိတဲ့ပုဂ္ဂိုလ်တွေအကုန်လုံးဒီလိုကြီးတဲ့ပဲရှင်းနေတာပဲသာဝေဝိသုဒ္ဓရှိလို့အနိစ္စဒုက္ခအနတ္တနားလည်နေပြီလေလို့မရှိမသိရင်တော့မြဲတဲ့နေရာနဲ့သူတဲ့ချင်းဆိုလားမရှိနေတာကောင်းတဲ့ချမ်းသာတဲ့နေရာဆိုလားမရှိတာပဲငါကောင်နေတဲ့ရှင်နေတဲ့ကောင်နေရတဲ့ရှင်နေဆိုလားမရှိနေတာမရှိလို့ရှိရင်ဖြစ်နေတာကြီးတဲ့ပါပဲအဲဒါကြောင့်မြဲတဲ့ကောင်းတဲ့ငါကောင်နဲ့တကယ်ထင်တာဒီအဲ့လိုထင်တာဥပါဒံနဲ့ဆိုလား သွေးလာမှုဝင်ရောက်တာအဲဒီလိုပဲပေါ်တိုင်းပေါ်တိုင်းမရှိလို့ရှိရင်တကယ်ဖြစ်ပြန်တာမသိဘူးတကယ်ဖြစ်ပြန်တာမသိတော့မြဲတယ်ထင်တာပေါ့ငင်္ဂလည်းရှိကိုလည်းရှိငင်္ဂရှိနေတာတွေလည်းအခုတွေ့နေရတယ်ဘယ်လိုချင်းနေလဲအခုရှိနေတာလည်းနောင်ပြီးနေအောင်မှဘယ်လိုချင်းနေလဲအဲအဲ့ဒီတည်းမှာကိုကြိုက်တဲ့အခြေအနေနဲ့တွေ့ရလို့ရှိရင်ဒါကောင်းတယ်ချမ်းသာတယ်ဘယ်လိုလဲထင်တာလဲမြင်တိုင်းကြားတိုင်းတွေ့တိုင်းဒီတိုင်းနဲ့ငါပဲငါကမြင်တာပဲအမြင်ရတဲ့ဥစ္စာလည်း ပုဂ္ဂိုလ်သတ္တဝါပဲယောက်ျားပဲမိန်းမပဲစသည်ဖြင့်ဒီလိုဆိုလာမှုတွေရှိနေတာပဲသာဘေဘုဒ္ဓရာမရှိတဲ့ပုဂ္ဂိုလ်တော့သူပြောကြမလို့ပါဘူးသာဘေဘုဒ္ဓရာရှိအောင်တော့မရှိမှမလို့ရှိရင်ဒီလိုချင်းနေတာပဲဟုတ်လားမြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်ချင်းတာဒီကဥပါဒဖြစ်ပုံသောလမ်းကိုဖြစ်ပုံအဲ့ဒီဥပါဒကင်းအောင်လို့ဘာလို့အောင်လဲဆိုရှုမှဖြစ်မယ်ဆိုတာနားလည်အောင်ပေါ်ခိုင်းရှုမှပေါ်ပေါ်ပေါ်ခိုင်းပေါ်ခိုင်းမှရှုမှ အဲဒီသဘာဝမုတ်ချသိနိုင်ပြီတဲ့ဆိုရမယ်ပေါ်ရိုက်ရှင်မှာ ပါဒနာခန္ဓာအနိစ္စရောဒုက္ခရောဒီရလအနတ္တရောယောနိကမြည်ကာရပါဆိုအနိစ္စဒုက္ခအနတ္တမှန်တိုင်းသိရမယ်တဲ့ပေါ်ခိုက်ပေါ်ခိုက်ရှိမှမပေါ်ဘဲနဲ့ဒီတိုင်းစဉ်းစားရုံတော့မဟုတ်သေးဘူးလို့မာလုဇဗုဒ္ဓတုတ်ကဒီတိုင်းပါပဲနာတော့ရိတိရူပေသူရူပံဒိဋ္ဌောတိတ္တတော်ရူပံဆင်းဒိဋ္ဌောမြည်ပြီးဒီကြတဲ့ဓမ္မရမယ်မြင်ပြီးရင်ဓမ္မရရောကြားပြီးရင်နာပြီးရင်စားပြီးရင်သိရှိပြီးရင်စိတ်ကူးစဉ်းစားကြံပြီး ဓမ္မမှားရလို့ရှိရင်နာတော့ဖြစ်စတိရူပေတိအဲ့ဒီမြင်ရတဲ့အစဉ်ကြားရတဲ့စဉ်းစားပြီးရုပ်ဒီမှာတဆွဲမှုတဏှာမရှိတော့ဘူးဆိုတာပြရတာကအတူရုပ်ပြတာတဏှာကမဟုတ်ဘူးပြညာလည်းရှိတာပေါ့သိစရာတွေကဆွဲလမ်းမှုတွေပါတယ်ရှိတာပေါ့အဲ့ဒါကြီးပေါ်ခိုက်ရှိမှသဘာဝသဘောမှန်ကိုသိရတဲ့ဘုရားလုံးတော်ဟာဘုရားဖြစ်ခံပြီး အာရုံဒုက္ခနိဗ္ဗာန်အာရုံမတက်ခင်ပြင်ဘုရားဖြစ်တာအာရုံဒုက္ခနိမနေ့ပိုင်းအဲဒီမှာဥပါဒနာခန္ဓာ၅ရဲ့အဖြစ်အပျက်ကိုရှင်းနေတယ်အဲဒါကနေ့ပါဠိတွေမြေသေးပါအောင်နေတဲ့ကညောရေးပြတာဒီမှာတော့ဒီကပုဂ္ဂိုလ်တွေကတော့ခဏခဏဘုန်းကြီးရုပ်ဟောတာအာမမသိကြကြဒီမှာကြရှိပါဘူးဒီစားတဲ့ဥပါဒနာခန္ဓာတွေဥရပြာနိဗ္ဗာန်ဝိဟာရီ၅ပါးကဥပါဒနာခန္ဓာတွေနဲ့ဖြစ်ပျက်ကိုရှင်းနေတယ်အဲဒီရှင်းနေတဲ့မကြခင်တွင်နဲ့ ဝိမု ക്തി လွတ်မြောက်သွားတယ်ဆိုတာအရဟတဖို့ရောက်ပြီးတော့ကိလေသာတွေမှာလွတ်မြောက်သွားတယ်ဆိုတာအဲဒီကိလေသာတွေမှာလွတ်မြောက်သွားတဲ့အခါဘာလို့လဲတရားဖြစ်သွားတာအဲဒါကိုပေါ်ပြထားပါတယ်ဘောပဲရှိမှသဘာဝသဘောမှနေပြီးတာတဲ့မုတ်ချပြီးနိုင်တယ်ဘောမှဘယ်လိုသိရုံဆိုယုံနာနှစ်ဖြာဖြစ်ပြဓမ္မသွားပြီးနိုင်ပြီဆိုတော့ယုံနာနှစ်ဖြာဖြစ်ပြဓမ္မ မှန်တိုင်းကြည့်တယ်စရိရှိပါတာမသိသေးပါဘူးသမာဓိအားရှိတာမှသမာဓိတော့ယထာဘုဒ္ဓဇာနာတိမြတ်စွာဘုရားဟောတာသမာဓိလေးခွေပေါ်ဝေးထားတယ်သမာဓိကိုဖြစ်ပေါ်ပြန်မယ်သမာဓိဖြစ်ပြီးစိတ်ပြင်းနေဆိုရင်သမာဓိတော့ယထာဘုဒ္ဓဇာနာတိသမာဓိဖြစ်ရင်မှန်တိုင်းကြည့်တာအခုဒီမှာတရားထုတ်တဲ့ပုဂ္ဂိုလ်လေဒီတိုင်းနဲ့စသည်ဟောတော့ကတရားမှန်တယ်မသိသေးပါဘူး နောက်ရှုမှလို့ဓမ္မတိဖြစ်တာပါဓမ္မတိဖြစ်တာတရားမဟုတ်ဘူးစိတ်ကတရားတော်အာယုန်နဲ့စိတ်ကူးရဲ့နေရာပဲမှတ်ပြရတဲ့အာယုန်အာယုန်မှားတာနဲ့စိတ်ကလေးမတိုင်းမတိုင်းတီးတီးပြောနေတာအဲဓမ္မတိဖြစ်တာဓမ္မတိအားကောင်းနေအပြီးမှန်နေဆက်တန်နေနေပဲအဲဒီလိုဓမ္မတိအားကောင်းတဲ့အခါကာလကြမှတ်တိုင်းမှတိုင်းဟာမှတ်ပြရတဲ့ရုပ်နဲ့မှတ်ပြရတဲ့နာအောင်းနဲ့ဒိန်နဲ့စသည်ဖြင့်မှတ်ရ ။အောင်းလာတောင်းနဲ့လှရှားတဲ့ဝါရောရုပ်ကိုသူကအာယုံမသိတာဘူး။မှတ်သိရတာနာအဲဒီလိုအားလေးကိုခုနကသွားတယ်သွားတယ်ဆိုသွားတာကတောင်းနဲ့လှရှားတဲ့ဝါရောရုပ်မှတ်သိတာကနာအဲ့ဒါဘုရားဟောတရဟောထားတာလေဒါတွေကတော့အဲ့ဒါတရဟောထားတာယူပြီးတော့ခွန်ကြီးကကိုယ်မူရာတွေဖြစ်တဲ့စိတ်မူရာတွေဖြစ်တဲ့ဝေဒနာတွေဖြစ်တဲ့သဘောတရားတွေဖြစ်တဲ့ရှုပုံလေးတွေကိုဒီမှာဟောပြနေတာကပါဠိတော်မှာတရဟောပါတာကတော့ ပစ္စံတော်ဝပစ္စံမိတိပဇာနာတိရှင်းကြီးပဲသွားနေကြသွားတယ်လို့ပဲပြောရမယ်သူကရှုပြီးပြရမယ်ဟောပြတယ်ဒုက္ခဝေဒနာဝေယမာနဒုက္ခဝေဒနာဝေယမာနစသည်ဖြင့်ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာတွေခံစားနေတဲ့အဲဒီဒုက္ခဒုက္ခဥပ္ပခကိုခံစားရတယ်ဒုက္ခဒုက္ခဥပ္ပခတွေဖြစ်နေရကြတယ်သိရတယ်ဆိုတာလေအဲ့ဒါလည်းဟောတာလည်းပฏิပ္ပံတော့ရှင်းကြီးပါပဲ အဲဒါကြောင့်ပေါ်ပိုက်ရှင်သဘာဝမှန်ပြီတဲ့ဆိုတာရှင်းဥစွာယုံနေတာမှတ်တိုင်းမှလည်းမှတ်ပြရတာကယုတ်မှတ်ပြတာကနာဒီဥစ္စာပြီးတော့ပြီးပါတယ်ဒါရင်လားဆိုတော့ယုံနာနာပြတယ်မဟုတ်ဘူးအကြောင်းကျိုးအကြောင်းနဲ့ကျိုးဆက်တဲ့ဖြစ်ပုံလည်းပဲပြီးပါတယ်အဲနောက်ကြဘယ်လိုပြီးတာလဲဆိုအဖြစ်ပြက်ပြီးတယ်အဲမြင်မှုလေးပေါ်လာလဲကြောက်သွားလဲကြားမှုလေးပေါ်လာကြောက်သွားလဲထိတိမှုလေးပေါ်လာလဲကြောက်သွားလဲစိတ်ကူးမှုလေးပေါ်လာလဲကြောက်သွားလဲဘယ်ဟာမှတည်နာမရှိဘူး ။တရားဆိုပေါ်ပြောက်တော့တာအဲ့ဒါလည်းပဲကြက်ကြမ်းနေတဲ့ကလည်းဒီကြမ်းကြဟောရမယ်။ယုံနာနဲ့ကြာလည်းပြီးပါရဲ့။တမာရီအကောင်းလာတဲ့ခါကျမှတ်ပြရတာရောမှတ်ပြတဲ့စိတ်ကလေးပြီးပြီးကြောက်တော့တာပဲအဲ့ဒါလေးကိုဒါကမှန်စွာသိရတယ်။ယုံနာနဲ့ကြာဖြစ်ဖြစ်တာမှန်စွာသိနိုင်ပြီဆိုပြီးလား။ဆိုပြီးဖြစ်ပြပြီးကအနိစ္စဒုက္ခလည်းပြီးအဲဖြစ်ပြပြီးရင်အနိစ္စမမြဲရပြီးတာတော့ နိစ္စမမြဲဘူးလို့သိတာဟာဖြစ်ပြပြီးမှတရားလေးပေါ်တရားလေးခုပဲပေါ်ပြီးကြောက်တာမရှိတော့ဘူးဆိုရင်ကောင်းငင်မှာလဲရုံနဲ့တက်နေပေါ်ပြီးကြောက်တော့တာဖြစ်ကြလို့ပဲကိုယ်တည်းကယဉ်နာနဲ့ဖြစ်ပြီးကြောက်ဖြစ်ပြီးတော့ပြီးရင်နိစ္စမမြဲဘူးလို့ပြီးတယ်အဲဒီတော့မသိလို့ရှိရင်တော့မြဲတယ်ရှင်းနေတာပဲအခုမြင်ရတာလည်းငါရှိနေတဲ့ငါကပဲမြင်တာဝိကြားရတာလည်းငါရှိနေငါကြားတာမြင်ကြားတာလည်းငါရှိနေတာတွေမြင်တာတွေ့တာကြားတာအဲဒီလိုအလွဲရရောက်နေတာ အဲဖြစ်တဲ့ရက်ခိုင်မှာရှုလို့ဓမ္မလေးညာအားကောင်းလာတဲ့ခါကျတော့မှတ်တယ်မှလည်းဘယ်ဟာမှကြည့်နိုင်ဘူးပေါ်ပဲပြောတယ်ဟိုဟာလေးလည်းပေါ်ပြောဒီဟာလေးလည်းပေါ်ပြောအဲဒီလိုတွေ့ရတော့အဖြစ်ပြက်ပြီးပြီဆိုလို့ရှိရင်တော့မမြဲဘူးဆိုတော့ရှင်းနေတာပေါ့ဘယ်မြဲနေရှိမှမရှိတော့ဘူးမမြဲရင်ဒုက္ခသိတာပေါ့ဒုက္ခရမောအနတ္တလည်းသိတယ်အဲ့ဒါလေးကိုဒီကနှစ်ပုဒ်ပြီးမှသိထားတယ်ဒီကုတ်ကနေမသိလို့ဖြစ်ပြက်ဒီကအနိစ္စဒုက္ခလည်းသိပြီးဆိုရမယ်ဖြစ်ပြက်ဒီက ကိစ္စဒုက္ခလည်းဖြစ်သည်နတ္တလည်းဤယူပဲဤယူပဲဤစေဖြစ်ရသည် ရှုသေးမှပြီးတာတဲ့မြင်နေကြားတဲ့နားနဲ့စားတဲ့ပေါင်းတဲ့ပင်ရစတဲ့ပေါ်လိုက်ကိုတရားဆိုပေါ်လာတာတွေပေါ်လိုက်ပေါ်လိုက်ရှိရင်ရှုသေးမှပဲပေါ်ပြီးကြောက်တော့အနိစ္စအမြဲဥဆိုပြီးတော့အနတ္တအတ္တမဟုတ်ဘူးဆိုတော့သင်ရှားနာပေါ့ဒါကြောင့်မို့အနတ္တလည်းဤလိုပဲရှုသေးပြီးရသည်မမြဲစင်းရဲ့အနတ္တပဲညာနဲ့ဒီစင်းတယ်အဲဒီလိုဖြစ်ခဲ့ကြည့်လိုက်ရှုလို့အနိစ္စဟာတော့ရှိရမရှိလို့ပဲရှိပြီးပြတော့အနိစ္စမမြဲတဲ့တရားတွေကြီးရဲ့ อืมဖြစ်ဖြစ်ပြည့်စုံတဲ့စိတ်သက်သာကြမဟုတ်ဘူးပြတ်ပေါ်သွားတာဘာမှသာကြမဆင်းရဲတွေပဲကြောက်စရာတွေပဲပုဂ္ဂိုလ်သတ္တဝါတက်ရှင်နေတဲ့အများကြီးနဲ့ငါကောင်ဒီကောင်လည်းမဟုတ်ဘူးကိုယ်လိုလည်းဖြစ်လာလည်းမဟုတ်ဘူးအနာတ္တအတ္တကောင်မှုတဲ့ဘောတရားများပဲဆိုတာဉာဏ်ထဲမှာပြီးရှင်းအသိရှင်းအောင်ရှင်းရင်မရင်မရင်နဲ့ဘယ်အောင်လို့ပေါ်ပြောက်သွားအိဋ္ဌဒုက္ခအနတ္တသိနေလို့ရှိရင်နဲ့မဉ္ဇဏ်ဖွဉ္ဇဏ်ဉာဏ်နိဗ္ဗာန်အေကရောက်နိုင်ပြီတဲ့ အဲ့ဒါသိနေတဲ့ကျင့်ဝိပဿနာညာရှင်းတာပြည့်စုံတဲ့အခါမှာမက်ဖွညာဖြစ်တာပဲဒီမှာကြားထုတ်တဲ့ပုဂ္ဂိုလ်ကကိုယ်ရင်ပြရတာသင်္ခါရုပ္ပခဏညာအားကောင်းတဲ့အခါမှာမှတ်နေနေတဲ့ရှင်းကဝိပဿနာညာဖြစ်ဖြစ်ပြီးပြီးနောက်ကဆက်ရည်တယ်ဘာမှကြာတာမဟုတ်ဒခဏလေးရဖြစ်ဖြစ်ယုံနာနေလုံးဝငြင်းနေတယ်ဟိုတခါအပညာကရောက်တယ်အဲ့ဒီပညာမဉ္ဇဏ်မဉ္ဇဏ်လည်းစိတ်ကလေးတစ်ချိန်နဲ့သူကများများဖြစ်တာမဟုတ် အဲမညာလေးပြီးရင်ပုံညာနှစ်ကြိမ်ဖြစ်တာလည်းဒီသုံးကြိမ်ဖြစ်တာလည်းရှိတယ်အဲမညာပုံညာဖြစ်ပေါ်လာတယ်တဲ့မညာပုံညာဖြစ်ပေါ်လာတော့မညာပုံညာနိဗ္ဗာန်အာရုံပြုပြရတာကိုနိဗ္ဗာန်ဆိုတာလည်းဖြစ်တဲ့ယုံနာနဲ့လုံးဝကင်းတဲ့သဘောပဲအဲဒါကိုရှုနေတဲ့အစားတော့ဖြစ်ပြသွားဟောလည်းဖြစ်ပြသွားဒါလည်းဖြစ်ပြသွားဖြစ်ပြဖြစ်ပြဆိုတာလေဒါသာကဆုံးရတာမဟုတ်ပါဘူးတကယ်ဖြစ်ပြတာတွေသိပြီနေရင်နောက်ဆုံးအဲဒီနိဗ္ဗာန်ရောက်သွားတဲ့အခါဖြစ်ပြတာတွေလည်းမဟုတ်ဘူး ယုံနာသင်္ခါရတွေလုံးဝမြင်းတဲ့သဘောအဲ့ဒါကိုတွေ့ရတာကအဲ့ဒါနိဗ္ဗာန်ပဲအဲ့ဒါကိုဘုန်းကြီးကဆောင်းမှုရေးထားတယ်မမြဲစင်ရနာတာရဲ့ညာနဲ့ပြစင်းရင်မညာဘုံညာညာနိဗ္ဗာန်ဧကံကြောင့်နဲ့တဲ့ကဲဆိုရမယ်မမြဲစင်ရနာတာရဲ့ညာနဲ့ပြစင်းရင် ဖြစ်ပေါ်ပြီးကြောက်တာသိလို့မမြဲဘူးသိပြီဆင်းရဲတယ်သိပြီအနတ္တပဲသိပြီဆိုရင်အဲ့ဒီညာဝိပဿနာဉာဏ်တွေတော့ဒါမသိသိချင်းလည်းရောက်တာမဟုတ်ဘူးပါရမီထူးတဲ့ပုဂ္ဂိုလ်တွေလည်းခဏလေးရောက်တာလည်းရှိရရှိပါတယ်မြတ်စွာဘုရားလည်းကျွန်တော်တရားနာနေရင်သောတာပန်ဖြစ်တာရှိတဲ့ဒါကနာဂရဏဖြစ်တာဘာကြတာမဟုတ်ဘူးအဲဝန်တာပြေကောင်းတာပဲညညကြလည်းနာကောင်းပါလေတို့အဲဒီလိုလည်းကူရောက်တဲ့ပုဂ္ဂိုလ်တွေရှိပါတယ် အဲဒီလိုမဟုတ်ဘဲနဲ့တကယ်အားထုတ်ရတဲ့ပုဂ္ဂိုလ်တော့လည်းသိချင်းမရောက်ပါဘူး။တာမာပုဂ္ဂိုလ်ပြောနေ။အင်းတရားလည်းကအမှန်တရားကြားတဲ့ရှင်အာနန္ဒာဆိုတာဘိကသုံးပုံလေးအကုန်လုံးသူနှုတ်တဲ့ရနေတာပဲ။တန်ခါနာဒီနေ့ကသူကအကုန်လုံးဖြေရတာပဲ။သူကအကုန်လုံးသိနေတယ်။ဒါပေမဲ့သူကလည်းသောတာပန်ကသောတာပန်နဲ့တော့တရားလက်ထက်မှာသူ့ တရားကနာရဟနာမဖြစ်သေးဘူးသောတာပန်ဖြစ်နေတယ်ပြီးနေတာတရားထုတ်ရတဲ့အခါရှိတယ်မလို့တော့ရှိမှာပါပဲတရားပရိနိဗ္ဗာန်ဆံသွားပြီးတဲ့နောက်လည်းလေးလနေပါရှိတဲ့အခါကျတော့မှနေခြင်းညကံနာဒီနောက်မယ်ဆိုတော့သူများတွေကရဟနာကြီးတဲ့အဲ့ဒီမှာသူကသောတာပန်ဖြစ်နေတော့ဒီပုဂ္ဂိုလ်တွေကလည်းသိပြီးတော့အားမရဘူးသူတိုက်တွန်းကြသူကလည်းရဟနာဖြစ်ပြီးတော့သံဃာနာတရားအောင်ဆိုပြီးသူကညာဥပနေပြီးတော့ ဈဉ္ညာလျှောက်ပြီးအားထုတ်ရတယ်အဲဒါကိုတတိပ္ပံမှာရတဲ့ကိစ္စတော်ကိစ္စမျိုးဇာနာတိဆိုတဲ့ဤပေါ့မိက္ခန်တဲ့တိက္ခန်တဲ့တံဇာနာကာရီဟောဒီဆိုတဲ့ဤပေါ့အဲ့ဒါနဲ့ရှိအဲ့ဒါနဲ့ညာဥရလည်းရှိနေတာမနေ့လင်းကမိတော်ရောက်သောတာပန်ဖြစ်ပြီးဆိုတော့တဲ့ညာတက်လို့ရှိရင်သဒ္ဓါဂါမိမဲ့ကိုရောက်အောင်အဲ့ဒီကိုလည်းမရောက်နာယိမဲ့ကိုတော့ရဟမဲ့ကိုတော့သူပြောကြမလို့သဒ္ဓါယိမဲ့ကိုကိုမရောက်ကြာကြီးတယ်

ကျင်းအဲ့ကြတယ်အောင်းရကောင်းတယ်ဆိုတော့လက်အိတ်ချရအဲ့လိုလက်အိတ်နေနဲ့ဒရာင်းနဲ့ခိုလည်းရောက်သွားအဲ့ဒီအနာဝိပဿနာဉာဏ်ကျင့်ပြီးတော့နာရင်းနဲ့ခိုလည်းရောက်သွားအဲ့ဒီကနေကျင့်ပြီးတော့အာရဒနဲ့ခိုလည်းရောက်သွားလက်ချရခေါင်းကခေါင်းပေါ်မရှိသေးဘူးအဲဒီအတွင်းမှာခဏလေး10မိနစ်လောက်ရှိမလား10မိနစ်လောက်ရှိမလား3မိနစ်လောက်ရှိမလားပြောတော့အဲ့ဒီအတွင်းမှာခါရရဟနာဖြစ်သွားတာဟော အဲဒီလိုဖြစ်နိုင်ပါပဲမမြဲရှင်းရဲ့အနတ္တရဲ့ဉာဏ်နဲ့သိရှင်းလို့ရှိရင်အပညာရှင်းပြီးတော့ထက်တာလို့ရှိရင်မညာပညာများလေးကဧကံကြောင့်မြဲရင်အဲဒီကြောက်အောင်လို့ရှိရတာတဲ့သူရှိနေတာလည်းအနံကောင်းပါပဲတကယ်အားထုတ်တကယ်ရောက်တဲ့ပုဂ္ဂိုလ်ကသူတို့ကိုယ်တိုင်တွေ့တာပဲအနံဟန်ကြပါပဲအဲဖြစ်ပြနှစ်ပါးသုတိသွားဘုရားနိမအဲ့ဒီအဖြစ်ပြနှစ်ပါးသုတိတာဟာ ambredi ndị aụụuaa ha ụlọrla ụl cibo a di nke ọ na arụ nkada ဟောတော့မှအဲ့ဒီဘုရားတွေဒီတိုင်းနဲ့ရှိတာပဲဒီညာဘုရားတွေဒီတိုင်းပါပဲအဲ့ဒီလိုရှိရတာသစ္စာလူပါဒနဲ့ခန္ဓာ၅ပါးဥပါဒနဲ့ခန္ဓာနဲ့ဥရပြနေပါလေဖြစ်ပြကိုရှိလဲဝေရပြီနေခဲ့ပြီတဲ့အဲ့ဒါသိမကြဘူးဆိုမနေ့အာရုံတက်ခါကြီးတဏှာကြီးတော့အတွင်းဖြစ်မလားတဏှာကြီးတော့အတွင်းဖြစ်မလားအဲ့ဒါတော့ပြောတာကိုဘယ်လိုလဲမပြောနိုင်ဘူးအဲနတ်စိရဒေဝနောက်ပိုင်းကျတော့အဲ့ဒီဖြစ်ပြရှိတဲ့နတ်စိရဒေဝဝိမု ക്തി လွတ်မြောက်သွားတယ်အဲ့ဒီဟာ ဖျားနည်းရဲ့ဖြစ်ခိုက်ပေါ်ခိုက်ယုံနာရှိပြီးဖြစ်ပြက်ကိုသိနေတာသိအောင်ရှိပြီးသိနေတာဟာဒါဖျားနည်းအဲဖျားနည်းပဲအဲ့ဒါဒီချို့ကသဘောပေါက်လို့သူကဒါရင်မှားတယ်ဆိုပြီးဆွဆွဲနေတယ်ရှိတယ်အဲ့ဒီပုဂ္ဂိုလ်တွေကတော့ဒါကတော့သူတို့အချင်းမြင်ပေါ့လေဘုရားကြီးကိုမှားတယ်ဆိုလို့ရှိရင်တော့ဘုရားလည်းပြစ်ပယ်ရောက်တာပေါ့ဘယ်နေရာကြမလဲလို့ ဆိုင်ဒါလေးဆိုပြီးတရားသိရမယ်နိုင်ဘလို့ပဲဆရာကြီးဆုံးတယ်ဖြစ်ပြနှစ်ပါးဖြစ်ပြီးသွားဖြစ်ပြီးသွားတရားနိမမင်း ပဒနာရှင်းနည်းကျင်းကျုပ်ကလေးနာကောင်းပါလေဒီသံဃာကလေးရနေကိုတရားထုတ်ရင်ပြည့်စုံနေပြီနာကောင်းနေတယ်တူလေးနဲ့ဘုရားလုံးဘုရားပြောင်းတရားထုတ်ပုံကလည်းများဘူးသူကလည်းပဲစာကြောင်းအနည်းငယ်ပဲစာကြောင်း၁၀ကြောင်းတော့ရှိမှန်းပြီးတော့ဘာမှမများဘူးအဲ့ဒါဘုရားလုံးဘုရားပြောင်းအားထုတ်ပြီးဘုရားဖြစ်ပုံကိုပြရတယ်အဲ့ဒါဒီဒီကဒီကပြတဲ့အတိုင်းပါပဲဘယ်တော့ပါလို့အမှန်ကောင်းပါအခုဒီမှာ

သုံးခုကနေပြီးတော့သုံးခုသုံးခုသင်ဒီပေါင်းလာလောက်ကနေပြပါတယ်အဲဒီကဆက်ပြီးအထုတ်တာအဲ94ခု၄ခုနှစ်ကြတော့ဝါဇုမှာမောင်ငယ်ပြန်ပြီးတော့နေရပါတယ်အဲဒီတော့အထုတ်ခဲ့အဲဒီတော့ကတော့ခွန်ကြီးကကမ္မထာနေပါလေတရားတွေစိတ်မဟောသေးပါဘူးနည်းနည်းပါးပါးတော့ဟောပါတယ်ဘာလို့လဲမဟောတော့ဆိုငယ်သေးတယ်ခွန်ကြီးကဒီမှာ ငယ်ငယ်လေးနဲ့ဟောနေသိဉာဏ်မပြဘူးသူများတွေကလည်းယူမြင်မှယူမှဘုရားအကြောင်းကြောက်ပါမဆိုင်ပါဘူးအဲဒီတော့ဘုရား20နဲ့ရှင်းနှစ်ကစရှင်းနှစ်ကအတုလာ20နဲ့9နှစ်ထဲမှာပေါ့တဲ့30ကမပြည့်သေးဘူးအဲဒီကအထုတ်လာနောက်တော့ဘုန်းကြီးမော်လယ်မှာနေရင်းနဲ့ဘုန်းကြီးရဲ့ညီလေးတယောက်ငယ်ဆုံးညီလေးပေါ့သူကသေဆုံးသွားကြတယ် ဒီဆုံးသွားတော့ဘုန်းကြီးကတောင်လူကရဩငါဘုရားအားထုတ်တဲ့တရားနည်းမိမိဇာတိယဌာနမဟောရဘူးမဟောရလို့ကိုယ်ဆွေမျိုးအရင်းချပြတဲ့ပုံကိုယ်တွေလည်းတရားအားထုတ်ရဘူးကုသိုလ်တွေရကြနေရရမတော်ရဘူးငါတောင်းချွေရနေတာပဲဒိုးနေတာပဲဟောမှာဖြစ်မှာငါဆွေမျိုးကြီး အဲရောက်နေတာတွေကပြည့်နေတာပြည့်အောင်ဖောင်းပါဆင်းပါဆိုပြီးတော့1300ပြည့်ပြည့်မှာမှအဲဒီစိတ်ပေါ်မှာသွားဝါဆိုပြီးတော့ဟောရတာအဲဒီတော့ကအဲဒီတော့ကလည်းစပြီးဟောရတာတော့ဆိုရင်စိတ်ဝင်စားတဲ့ပုဂ္ဂိုလ်ကသိမများသေးပါဘူးဒကာကြီးတယောက်ကဥဆောင်ပြီးတော့တရားလာလာပြီးတော့နားရဲအဲဒီကကြီးနာမည်တော့ဘုန်းကြီးအမေခုနာမည်ကဟိုအမေတရားကိုကြိုက်တယ်ပြောနေတာရွယ်ကြီးလာညံပြပါဘူးအဲဒီဒကာကြီးတယောက်ကနေပြီးတော့ သူကနေပြီးပြန်လာဖို့ခေါ်ခေါ်လာတယ်ပြိဿဘယ်လောက်များလို့မများပါဘူး30ကျော်ကျော်လောက်ရှိတယ်ဒါကနောက်20လောက်30လောက်တော့ပဲရှိသိကြတာမဟုတ်ဘူးဒါပေမဲ့လို့ဘုန်းကြီးကစေတနာကောင်းကောင်းနဲ့ဒီလိုဟောနေတာပါပဲဘုန်းကြီးကစီးပွားရေးမဟုတ်ပါဘူးတရားသက်သက်ပါပဲတရားမြတ်စွာဘုရားဤသာသနာကုသိုလ်ဖြစ်ဖို့ဘာဝနာကုသိုလ်ထူးရဖြစ်ဖို့အရည်ရပြီးတော့ဟောနေအဲဒီဟာတဝါတွင်ဟောနေ

ဘုန်းကြီးနေတဲ့နေရာဌာနကဘုံကဘုရားထုတ်ဆရာနေရာလည်းမရှိပါဘူးအားလုံးလည်းမရှိဘူးဆောက်လို့မရှိဘူးအဲသိက္ခာမှာဘုန်းကြီးနေတဲ့နေရာအနောက်မြောက်ဘက်ကဟိုဘုန်းကြီးတို့တရားထုတ်တဲ့နေရာကတော့အဲဒီအနောက်အနောက်ဘက်ကျတဲ့ကတော့ကြောင်းပါအဲဒီတော့ကြောင့်မှာ

ဘုန်းကြီးရဲ့ညီဝန်ကတယောက်ကိုဝန်ကတယောက်တယောက်ကတော့ညီကိုတော့မဟုတ်ပါဘူးသူကတော့ဦးလေးဝန်ခွဲဆွာမှာပါအဲ့ဒီကကြီးရဲ့တယောက်အားလုံး၃ယောက်တို့အားထုတ်ကြပထမအစတော့ဘုန်းကြီးကသူတို့ကိုသိပြီးတော့မမျှော်လင့်သေးပါဘူးအဲအာရုံကိုနီးတော့ပြောပါပြောလိုက်ပါလေကျေနပ်ပြီးဆိုရင်ပြောလိုက် အဲသူတို့ကအဲ့ဒီမှာသွားအားထုတ်နေအဲသူတို့သိပြီးတော့စိတ်မချတာနဲ့ခွန်ကြီးကပထမတရက်လောက်နေနဲ့သွားပြီးတော့အားပေးခြင်းဟောပြောခြင်းမလုပ်သေးပါဘူးသူတို့အားထုတ်တဲ့နေရာနဲ့ခွန်ကြီးနေရာနဲ့ကဟိုသိတော့မွေးတာပါဒါပေမဲ့လေတွေဟိုဟိုကမိုးတဲ့ဆိုတော့လေတွေရှိပါတယ်လေတွေကမိုးမိုးတဲ့မိုးတဲ့ဆောင်းရင်းပါတယ်အဲဒီမှာလေတွေကရှိတော့သွားဖို့ရမလွယ်ပါဘူးလက်ပတ်သွားလို့ရှိရင်သူက ဇမိုင်းဇမိုင်းသာသာလောက်ရှိမှဒီမှာရဲ့ဒါလျှောက်သွားမယ်အဲ့ဒါမသွားပါဘူးပထမတရက်လောက်လည်းမသွားဘူးနှစ်ရက်လောက်လည်းမသွားသေးဘူးဒိတ်တထူးကြလိမ့်မယ်လို့မရှင်းဘူးသုံးရက်လောက်နေမှသွားအောင်မှပြန်ပါပါပဲသူတို့စပြီးအားထုတ်လာသွားပြီးတော့အာပိစရာပြောအောင်မှပဲဆိုသုံးရက်လောက်မှသွားတာသွားတဲ့ခါကျဘုန်းကြီးရောက်တယ်ဆိုတာနဲ့လာကြတော့ပြီးတော့ဘယ်တော့တခါလဲသူတို့အားထုတ်ပုံတွေပြောကြတာလေအာမတ်တဲ့သိကောင်းတာပဲဘုန်းကြီးဒီလိုတရားတွေသူတို့အားထုတ်နေတယ်လည်းမထင်ဘူး တော်သင့်ရရှိမှာပဲအောင်မယ်ဘယ်ဟောင်းလဲလို့သာဒီညာတစ္ဆပရိက္ခနောက်ကြတော့ပြီးတာကဖြစ်ပြတာကိုအကြမ်းမြင်အားဖြင့်ပေါ့လေခက်ကြဲရဲပြီးတော့ပေါ်ပြီးပြောက်ပေါ်ပြီးပြောက်အဲ့ဒါလေးတွေဒီညာမဟုတ်သေးပါဘူးဥပမာခြေလန်းလာမှလည်းဆိုလို့ရှိရင်ခြေလန်းအစနဲ့အဆုံးပေါ်ခြေတလန်းဆိုလို့ရှိရင်ညာဘက်ကခြေတလန်းဆုံးသွားရင်ညာဘက်က လှုပ်ရှားတဲ့ရုပ်ဟာကုန်သွားပြီမရှိတော့ဘူးဒီလိုသိရတာဘယ်တော့ဘယ်တော့လိုင်းနေဘယ်တော့ကုန်သွားပြီအဲအဲ့ဒီလိုသိတာကိုအဲဒါခက်ကြမ်းကြမ်းရှိပါသေးတယ်အဲ့ဒီသိတဲ့အခါကာလမှာအိဋ္ဌမမြဲဘူးဆိုတာသဘောပေါက်လာတာရှိတဲ့ပုဂ္ဂိုလ်ရဲ့အဲ့ဒါကသမထနာညာပေါ်ပါတယ်အိဋ္ဌပြီးရင်ဒုက္ခအနတ္တလည်းသုံးသပ်ပါတယ်တို့ရှိကမရှိလို့ပဲတရားဟောတဲ့အတိုင်းအိဋ္ဌဒုက္ခအနတ္တဆိုဟုတ်လားပဲတို့ရှိတော့ကမြဲနေတယ်လို့ထင်တယ်အခုမှ မြင်တာလည်းသိရတယ်ဆင်းရဲတယ်သိရတယ်ပုဂ္ဂိုလ်သားတော်မဟုတ်ဘူးဆိုတာသိရတယ်ဆိုပြီးတော့သဘောကျတာပါပဲအဲ့ဒါအဲ့ဒါကသမထနာညာဝိပဿနာညာနဲ့အစရည်တဲ့ဘာမှအားမရှိသေးဘူးအဲ့ဒီသမထနာညာအားကောင်းလာတဲ့အခါကျတော့ဖြစ်ပြတယ်ဉာဏ်နဲ့သိတာကိုစေတနာအတွင်းဆိုရင်ဖြင့်2ပိုင်း3ပိုင်း4ပိုင်း5ပိုင်း6ပိုင်းစသည်ဖြင့်ခါတဲ့တွေ့လိုက်ပြောလိုက်ရေးလိုက်ပြောလိုက်အပိုင်းပိုင်းပိုင်းပိုင်းနဲ့ပြတ်တက်ပြီးဘုံဘုံသွားတယ်တွေ့ရတာအဲ့ဒီစေတနာရုပ်တွေ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 ဘယ်သူမှမီးဆုံးပေးတာမဟုတ်ဘူးခုကလာဓာမီအားတယ်ဘာလဲလည်းမဟုတ်ဘူးသူကသူလင်းတယ်အဲ့ဒါတွေကိုတွေ့ရတယ်ဘယ်သူဖြစ်ဖြစ်ပဲတကယ်အားထုတ်ရင်အဲ့ဒါကိုယ်လည်းတွေ့ရတာပီတိရဲ့ဝမ်းမြောက်ဝမ်းသာတွေဖြစ်ရတယ်တဲ့အစတုန်းကမရှိဘူးတဲ့အမှတ်ကအသိကကောင်းလာတဲ့ဝမ်းမြောက်ဝမ်းသာတွေကလည်းအကြီးကျယ်ဖြစ်လာတယ်အဲအဲ့ဒီတော့ရောင်နဲ့ပီတိပါတာတွေဣတိကငြိမ်းပုံတွေစသရာတွေပေါ့လေအကုန်လုံးထူးခြားရတယ်အားလုံး 10ခုလောက်ရှိပါတယ်သူကထူကြတယ်ဥရပြန်နေရောက်အဲ့ဒီဘုန်းကြီးရဲ့ညီကိုဆွေမျိုးဖြစ်တဲ့ပုဂ္ဂိုလ်ကြီးကအားထုတ်တော့သူကကိုယ်တိုင်တွေ့တာကိုကိုယ်တိုင်တွေ့တော့ဒါလည်းသူတို့တွေ့တာတွေကိုပြောကြတာอืมသူတို့လည်းပဲဒီလိုတရားအားထုတ်ရမယ်ဆိုရှင်းမှာကြားကုန်မကြားဘူးသူတို့အားထုတ်တာကလည်းသူတို့အချင်းချင်းညွှန်ကြားတယ်တိုင်ပင်ကြတယ်အေး ဒီလိုအားထုတ်ရမယ်ဆိုတာတို့ကြားလည်းမကြဘူးဘူးဒီမှာဘယ်သူမှလည်းဟောတာမရှိဘူးအခုဟောတာကတို့ညီအကိုဖြစ်တဲ့ပုဂ္ဂိုလ်ကဟောတာတို့ကကြည်ရနာအားထုတ်မှဖြစ်မှာကြည်ရနာအားထုတ်လို့သူဆရာအသိဉာဏ်တွေပါတယ်မဖြစ်လို့ရှိရင်တို့ညီကိုဖြစ်တဲ့ဆရာတော်လည်းဘုရုံးကတော့ဆရာတော်လို့ပြောမှမသေးပါဘူးဘုန်းကြီးလို့ဆိုအောင်ဟောတယ်ငယ်ပါသေးတယ်ဘုရုံးကအဲ300ပြည့်နှစ်ဆိုတော့ငယ်ပါသေးတယ် 1300ရင်းနေကအဲဒါကြာကြာနာအထုမှပဲဆိုပြီးတော့ရှင်းရှင်းတိုင်တိုင်ကြီးကြာကြာနာကျိုးစားတကယ်ကိုကျိုးစားတာအနတ်တော်တဲ့ဘုန်းကြီးကဒီလိုအထုလိုက်မယ်သူတို့မကျင်းဘူးဒါတော့အားကြတဲ့ပုဂ္ဂိုလ်တွေပဲသိရေးကြည့်တာဆိုอืมကြာကြာနာသူတို့အထုကြဘယ်လိုဘယ်လောက်ဖြစ်အောင်သူအထုမှုရွေ့အလေးပြုလဲဆိုလို့ရှိရင်သူတို့အဲ့ဒီမှာ9ရက်အထုဖို့9ရက်သွားပြီးအထုဖို့ အဲ့ဒီခုနှစ်အတွင်းမှာနေ့စဉ်နေ့စဉ်စားဖို့သုံးဖို့ရလေးယူသွားတယ်အဲကွန်းရလေးနေ့စဉ်နေ့စဉ်ကွန်းတရားတရားစားဖို့ဆိုရင်ကွန်းခွန်ရယူသွားတယ်ပြီးတော့ဆေးလိပ်ကလည်းပဲနေ့စဉ်နေ့စဉ်ဆေးလိပ်ဆေးလိပ်လေးဆေးတော့အောင်ဆေးလိပ်ကလည်းတောက်နေတယ်ဆေးလိပ်ကလည်းခွန်လိပ်ပေါ်လေတယောက်တယောက်ယူသွားတာတရားတွေကျွေးစွာအားထုတ်နေတော့သူကအဲ့ဒီဒီနေ့လည်း ကိုယ်အနေနဲ့ပဲမစားဘူးဆေးလိုက်တယ်မတော့ဘူးခုနှစ်ရက်ပြည့်လို့လားပြန်ရောပြန်တဲ့ခါကျအဲ့ဒီယူသွားတဲ့ကိုယ်အနေဆေးလိုက်တယ်အဲ့ဒီရောအပြည့်စုံပဲပြန်ပါလာတာလေသူကအမှန်အဝတ်တယ်တော့ကောင်းတယ်ဘုန်းကြီးသားတို့ကလည်းအဲ့ဒီခုနှစ်ရက်မရှိသေးပါဘူးခုနှစ်ရက်မရှိသေးကြတယ်သူတို့မသုံးရဘူးအဲ့ဒါကြောင့်သူကအမှားပြီးတွေကောင်းမှုတွေကိုပြောတယ်ဥရပြညာမှာတွေ့ရတဲ့အကြောင်းရင်းဒီဒီပတ်သက်ချစ်ဖို့ကိုယ်တွေပါလေဥရပြညာမှာကိုယ်တွေပါလေပေါ့ပြီးတော့နေတာလည်းရှိတယ် ချွတ်ချွတ်ပုဂ္ဂိုလ်တွေဆိုလို့ရှိရင်တကယ်ကိုပေါ့ပြီးတော့အောက်မရှိဘဲနဲ့ကြွလာတယ်ရှိတယ်အဲထိနေအောင်တော့ထိတယ်လို့မထင်တာလည်းရှိတယ်ခုပြားထွက်တဲ့ပုဂ္ဂိုလ်တွေလည်းချွတ်ဒီလိုပဲဈဉာလျှောက်နေတဲ့အခါဥပ္ပယပြဉာဏ်ရဲ့ဈဉာလျှောက်တော့ကိုယ်ကပေါ့လာတော့ပေါ့လာသူတို့ဟာခြေတော့နင်းနေတယ်လို့အောက်မရှိဘူးဒီလိုထင်တယ်သူကအဲဘေးကပုဂ္ဂိုလ်တွေတော့အောက်ထိတာမေးဒီကပုဂ္ဂိုလ်ကမြင်နေတာအထိပါတယ်ပြောသူကလည်းထိတယ်လို့မထင်ဘူးတကယ်ရောက်တဲ့ပုဂ္ဂိုလ်တကယ်ကိုသူနာထူးကြတာသူက အဲ့ဒီလိုဟာတွေသူသူဆိုင်ရာတွေဘယ်လိုဖြစ်တာပြောတယ်အဲ့ဒီလိုဟာတွေတွေ့နိုင်မယ်လို့ခွန်ကြီးလည်းမဟုတ်ဘူးပါဘူးသူတို့ရောင်နေနေတွေ့နိုင်မယ်သူတို့ပေါ့နာနေတွေ့နိုင်မယ်ဘယ်လိုဖြစ်နိုင်မယ်စသည်ဖြင့်ခွန်ကြီးမဟုတ်ဘူးသူတို့တွေ့တယ်သူတို့လည်းပဲစောစောကလည်းပဲဒီလိုဝိပဿနာညာဖြစ်ပုံထူးဆန်းနေသူတို့လည်းပဲစောစောကလည်းပဲနားလည်တာသိတာလည်းမဟုတ်ဘူးသူတို့ပြောတာအောင်ကြတော့ကောင်းတယ်သူကဟာတော့တော်တာပဲလို့ဒါနဲ့ခွန်ကြီးကလည်းသူတို့အာဘေကြီးဆက်ပြီးအထုပ်ကိုတိုင်းပါပဲอืมဒါကဲအဲဒီက စပြီးတော့တွေ့လာတာတကယ်အားထုတ်ရင်တကယ်ကိုကိုယ်တိုင်တွေ့တာတဲ့အဲဒီကစပြီးတော့ဘုန်းကြီးရဲ့နောက်ရှားပုဂ္ဂိုလ်တွေဟောသူတို့ကလည်းပဲခဏကြည့်တဲ့အခါပြန်လာတော့ဥရပြညာကမတက်သေးပါဘူးဒီလောက်ပါပဲဘာလို့လဲဆိုဘုန်းကြီးကအဲဒီသူတို့တွေ့တိုင်းတွေ့တဲ့ဟာတွေအမှန်မခိုင်းမှန်ကတော့အကြောင်းနဲ့တွေ့ရင်မြင်မြင်နဲ့လုံးမရမှာဘူးကိုကပေါ့နေပေါ့တယ်စသည်ဖြင့်ပေါ်သမျှတွေအကုန်စဉ်းစားရင်စဉ်းစားတဲ့ဒါတွေမှတ်ရမှာ အဲ့ဒါတွေမှခိုင်းလိုက်လို့ရှိရင်ဥရပြညာကြောင့်သင်္ကညာဘုရားညာနဲ့ရောက်ပါတယ်အဲသူတို့ခွန်ကြီးကမတိုက်တွန်းခဲ့ပါဘူးလို့သူတို့စာဆုံးအပုပ်ကိုပဲဥရပြညာသူညာညာစီတွေ့နေတာကောင်းနေတာပဲသူတို့တွေ့ပုံတွေသူများကြားရင်လည်းကြားတဲ့ဒုလားတဲ့ပုံတွေပေါ်လာမှာပဲဆိုပြီးတော့ခွန်ကြီးကသူတို့မှတ်မြဲတိုင်းတာမှတ်ပြီးတော့နေဘူးအားပေးပြီးတော့ပြောခဲ့ပါတယ်။ခံကြတယ်လို့နားကောင်းတယ်လို့ပြောခဲ့ပါအဲ့ဒါနဲ့ဥရပြညာအတိုင်းနဲ့သူတို့ပြန်လာကြတယ် အိမ်ရောက်တဲ့အခါကာလကျသူတို့မိတ်ဆွေရင်းနေရှိတာရောသူတို့တွေ့တာကျင်တာတွေပြောတာပေါ့ပြောတော့အဲ့ဒီပုဂ္ဂိုလ်တွေကလည်းသိပြီးတော့သဘောကျတယ်သူတို့လည်းနောက်ကျတော့အားထုတ်ကြပါတယ်အဲ့ဒီကစပြီးတော့ဒီခွန်ကြီးဟောတဲ့ဝိပဿနာတရားတွေတွေ့တဲ့လာတာအနှံကောင်းတယ်အဲသူတို့ထဲမှာအဲ့ဒီခွန်ကြီးရဲ့အကိုဝန်ခွဲဖြစ်တဲ့ပုဂ္ဂိုလ်ကဘင်္ဂညာဖြစ်ပုံများပြောတာသိနေရကြတာလေမနာအာဝဇ္ဇေကောင်းတယ်မနာမနာကောင်းတယ် သူကဘယ်နဲ့ဘယ်နဲ့ဖြစ်တော့ဆိုရင်သူမြင်လိုက်ကြတယ်တွေ့တယ်ပြီးတယ်အကုန်လုံးညာတစ်ခါချက်ချင်းပြောက်ပြောက်သွားတာတွေသူတွေ့တာကိုသင်္ကန်းညာဆိုတော့ဖြစ်ပေါ်လာတော့မတင်ကြဘူးပျောက်သွားတာလေဟောပျောက်သွားတရားပျောက်သွားတရားပျောက်သွားပျောက်သွားတာကြီးတွေ့ရတာအဲ့ဒါတွေ့ရတော့သူကကံမြဖြစ်လာတယ်ရှင်းတော့ကသူ့ကိုမြင်ကြပေးတဲ့ဆရာတွေလည်းရှိပါတယ်ဟောမှာအဲ့ဒီဆရာတွေကတော့ရုပ်တရားခဏမစက်ဖြစ်ပြနေတယ်ဆိုရင်လည်း ကျမ်းစာတွေကတော့ရုပ်ပြမဖြစ်မပြက်ဘူးတော့ကြာမှဆိုလည်းပဲဒီနှစ်ကြာမှဒီငါးနှစ်ကြာမှဆယ်နှစ်လောက်ကြာမှစရရင်ပေါ့လေအဲတုံးသစ္စာတို့တန်တုံးတို့ဘာလို့ဆိုတော့လည်းမပြက်ဘူးလို့သူတို့ထင်ရတာပေါ့ကိုယ်တွေကရုပ်တယ်ဒီကနေ့မပြက်ဘူးထင်ရတာပေါ့အဲဒီလိုထင်တဲ့အတိုင်းသူတို့ဟောထားတာပေါ့အဲဒါလည်းသူကဇေုံနေအဲဒီသင်္ကန်းညာရောက်တဲ့ခါကျတော့အဲဒီခွန်ကြီးရဲ့ဝန်ဝဲကိုသူကပြောဘုရားမ ခဏတစ်ပြီးနာမရှိဘူးတဲ့တွေ့ရင်တွေ့ပြောက်လာပဲမရှိမမှတောင်းမှမြင်နိုင်နေရမြင်ပြီးကြောက်ကြားတာလည်းကြားပြီးကြောက်ထိတာလည်းထိပြီးကြောက်အဲ့လိုဟာတွေတွေ့ရတယ်အဲ့ဒါဟုတ်မဟုတ်ပါမလားတဲ့ရှင်းကသူသိတဲ့အတိုင်းဆိုရင်လည်းဒါဒီလိုဒီလိုပြုံးနေပြုံးနေဖြစ်တဲ့ဟာမျိုးမဟုတ်ဘူးဆိုပြီးတော့သူကပြောတယ်ဘုန်းကြီးကအားကောင်းပါလေလို့ဒီတိုင်းဟာမှန်ပဲတဲ့ဒါမှန်ပါတယ်ကောင်းပါတယ်ဒီတိုင်းသာအထုတ်ပါလို့ဒီတိုင်းမှာ အဲဒီတော့ပြောလို့တဲ့ကျွန်းလို့စစ်တရားတို့ကတရားတွေပြည့်စုံသွားကြပါလေအလုံးရောင်တော့ဘုံလုံးပြည့်စုံပါတယ်နောက်ပိုင်းကျတော့အဲဒီကစပြီးတော့ဘုန်းကြီးဝိပဿနာတရားတွေစပြီးဟောလာတာ1300 1300ပြည့်နှစ်ကပါရန်ကုန်ရောက်တာကတော့1317ခုနှစ်မှာရောက်တာ17ခုနှစ်ဇောင်မုံးလာတဲ့မှာရောက်ပါတယ်စကားကရောက်ခါကြမှာတော့ကမ္မထာတရားမပြရသေးပါဘူးနေတော်လာကြည့်နေမှာ

လွတ်လွတ်လပ်လပ်နဲ့လာနိုင်တဲ့နေ့အပြီးမှပြီးမှပဲလို့ဆိုပြီးတော့အဲဒါချင်းနဲ့မတိုင်ခင်ဒီနေ့၃ရက်ဒါကြီးကျော်သွားလို့ချင်းဒီနေ့၃ရက်နင်းငယ်နေဒါချင်းနေ့ဆိုရင်တော့ပိုကောင်းတာပေါ့နောက်တစ်ခုလည်းရှိရတယ်ဒီမှာဘုန်းကြီးဒီရိတ်တာမှာသာဝုဇင်္ဂကိုဒီကဒီကသုံးပုံစာရံဝဲအထူးတွေကျင်းပတာရှိတယ်အဲကျင်းပတာကလည်းဒီဇင်ဘာလ မှနောက်ဆုံးတင်းငယ်နေ့မှာသူကကျင်းပတာဖြစ်တယ်။အဲဒီနောက်ဆုံးတင်းငယ်ကနတော်လားပြင်းနဲ့နီးနေလို့ရှိရင်တော့အဲသူကတိပိကဆာမေဘွယ်ကျင်းပမဲ့နေ့နဲ့ကနေအဲ့ဒီရက်မှာလုံးလို့မရဘူး။ဒါကြောင့်တစ်ခါတစ်ခါကျတော့နတော်လာလန်းခါစောစောကလိုရတဲ့ခါရှိပါတယ်။သို့တော်လည်းဂျုံနဲ့ဂျုံနေပါတယ်။အဲနတော်လာပြီးအနီးညသုံးရက် စောပြီးတော့လောက်ရတာရှိတယ်ကြော်ပြီးတော့နှင်သွင်းလောက်ရတာရှိတယ်အဲ့ဒါပါပဲအခုတော့ဒီနှစ်ကလည်းပဲဒီရက်ပါပဲဆိုလည်းဒီရက်ပဲလာပြီကနေ့ဖိနေအမှန်တရားရှင်းပြပါရဲ့ဒါပြင်းနေမဟုတ်တော့မှလာပြီနေတော့ပါပဲအမှန်ရှင်းပြပါရဲ့အဲ့ဒီနှစ်ပတ်လည်းပူဇော်ဝဲမနှစ်ကလည်းပဲပြိတ္တတင်နေအာကြည့်ပါရဲ့ဒီနှစ်တည်းနဲ့ရှိကအနေနဲ့ဆိုရင်နှစ်တိုးတင်နေတာပါပဲနောက်လည်းဒီတိုးတယ်ဥမာပါပဲအဲ့ဒီပူဇော်ဝဲတိုးတယ်လို့ပဲ ပူဇော်ဝဲတိုးတက်တယ်လို့ပဲတရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းသိတိုးတာရံကုန်မျိုးဒီသာသနာ့ဒီသာအနေနဲ့ပရိသတ်တွေသိညာတာပဲအခုဒီကဘုရားသာသနာနောက်ကဖွဲ့ရနေပြီးတော့နေကြီးခိုင်ရေးတွေရှင်ပြအောင်လို့စောက်ဖို့တွေအများအားဆောက်နေလို့တော်တော်ပြည့်စုံတာဒါပေမဲ့လို့ပရိသတ်တွေကများတော့တော်တော်လိုးနေသေးတာလည်းအခုစောက်ဖို့ကြီးနဲ့ခုစောက်နေတာမကြခင်ပြီးသွားတဲ့ခါကျတော့တော်တော်ဟန်ကြမှာပါပဲဒါပေမဲ့လို့ဘုံလုံးပြည့်စုံပြီးတော့မဆုံးနိုင်ဘူးအဲဒီတော့ အခုဒီသာသနာ့ဤတန်းနဲ့ပတ်သက်ပြီးတော့နှစ်ပတ်လက်ပူဇော်ပွဲအဲသူကြတဲ့နေရာတွေလည်းအားရကြမှန်ကောင်းပါလေအဲဒီသူသာတမ်းတွေလည်းအာရုံပြုပြီးတော့ရွေးချယ်ပေါ်ပါပဲနောက်တစ်ခုကဒီဟောရဗန္ဒနာကဖက်ကတစ်နှစ်အတွင်းမှာအဲဒီသာသနာ့ဤတန်းနဲ့ပတ်သက်ပြီးတော့ဆက်ဆက်ရရတွေလူတွေများတွေကိုဟုတ်ပါသူတန်းရတာဒီသူတန်းတာလည်းဓမ္မတွေကသူတဲ့ဥစ္စာတွေလည်းသူတန်းရတာပါပဲ ဒေသာဗနာနေတိတိုးတဲ့ဒါလည်းရှိတယ်အဲ့ဒါတွေအကုန်လုံးလူသားရတယ်အဲ့ဒီလူသားနာတွေကဒီကအဖွဲ့ကလူသားနဲ့ဆိုရင်လည်းအဲ့ဒီအဖွဲ့မှာရအောင်လို့လူသားထားတဲ့ဒကာဓမ္မတွေနဲ့ဆိုင်ပါတဲ့ဒါကြောင့်ဒီကနေ့နိဗ္ဗာန်ရဲ့ပူဇော်ပွဲအတွက်လူသားနာတွေအများရှိတယ်ဘုန်းကြီးတွေလူသားနာလည်းရှိတယ်အဖွဲ့လူသားနာလည်းရှိတယ်အဲပြီးတော့တစ်နှစ်အတွင်းမှာရတဲ့နဲ့ရအောင်လို့လူသားနာတွေရှိတယ်အဲ့ဒီလူသားနာတွေအကုန်လုံးအာရုံပြုပြီးတော့အခုရည်ရဲချက်အတူတူညပေးဝေရတယ် ဒါပြီးလို့ရှိရင်တော့ဒါလေးခေါ်ပြီးတော့တရားပြီးပါပြီ။ကဲရေရချက်။ကဲရှင်ဖျားဒီတော်တို့သည်မြတ်စွာဘုရား၏သာသနာတော်တည်တတ်ခြင်းဘုဒ္ဓခြင်းဤပွားခြင်းသီပင်ခြင်းကျိုးမှာ၎င်း သာသနာ့ဝဆင်းရဲငါသာသနာ့ဝဆင်းရဲငါမြောက်ပါရခြင်းသာ လူအပ်သမျှကိုလူတန်းပါကုန်၏ဤသို့လူတန်းရသောကုသိုလ်ကောင်းမှုသည်သာတော်တရား၄ပါးတို့၏ဘုရားကုံကြောင်းဖြစ်သော ခြင်းသာကင်းခြင်းဓမ္မာခြင်းသာသာများခြင်းသရှိတော်ဘုရားတောင်းလာသောကောင်းကျိုးချမ်းသာမင်္ဂလာပေါင်းလို့နှင့် အာခသိပြည့်စုံကြ၍ရှင်ခသိန်းတို့၏ရှင်ရာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သောမြင်မြန်စွာဆောရပါလိုကုန်၏ရှင်တရားကောင်းမပေါင်း၏ဘုရားကကိုမိဖတို့အလကား ရာသမားတို့အားလကားဆွေမျိုးတို့အားလကားညီရနိုင်ရောက်ရှိနေတော့သစ္စာပေါင်းအားလကားသမုဒ္ဒဤကိုဆောင်နာအိမ်ဆောင်နာမျိုးဆောင်နာမိသားဆောင်နာဘာသာတော်ဆောင်နာ ခကိုစောင့်ကြောက်တော်နာရမင်းယမမင်းသရှိတော်သာပေါင်းတော်၎င်းသိဥစွာသုသဖြင့်ညသိကြပါဘုံလုံးစုံသောသာတို့အားလည်းညသိကြပါဘုံဤဖာတော်မှာစ၍ လုံးစုံသောအတ္တဝါတို့သည်မြတ်ရကြ၏ကိုယ်စိတ်နှပြအမှားကြပါစေအမှားကြပါစေသံသာကြပါစေ ဒီမှာလာကြတဲ့သမဏနာစရိယဆရာတော်များဒီမှာအဲဒီဆရာတော်တွေနဲ့ဗလာနာစီရဆရာတော်နဲ့ဆိုင်တဲ့စာအုပ်ကလေးရှိပါတယ်ဒါကျောင်းမူရမဟုတ်ပါဘူးကြည့်လူရတာအဲကမ္ဘာသားဆရာတော်ကြီးမှတ်တမ်းဆိုစာအုပ်ကလေးရှိပါတယ်အဲဒီစာအုပ်ကလေးကဒီအဖွဲ့ကကြာငါရိုက်ထားတာအဲဒါတွေကရှိရတယ်ပဲတချို့လည်းရပြီးတော့ရှိမှသို့လည်းမရသေးဘူးနဲ့တွေ့တယ်အဲဒီတော့ အဲဒီကမ္ဘာဆရာဆရာလေးမှတ်တမ်းဆိုစာအုပ်လေးလိုချင်တဲ့ပုဂ္ဂိုလ်ကမ္ဘာဆရာမကမ္ဘာဆရာမဟုတ်တဲ့ဒီရင်ပုဂ္ဂိုလ်ရလာတောင်းလို့နေရာမကြောက်ဘူးကမ္ဘာဆရာနဲ့မှဆိုင်တယ်အဲ့ဒါကိုကျောင်းအောက်ထပ်မှာလာပြီးတော့တောင်းယူနိုင်ပါတယ်ဒါပါပဲသိတယ်အာနာတိပါတိသံဃာ့ကိုပြောတာ